1360တုတ်ခုနှစ်တော်သလင်းလာပြီကျော်ရှေ့ရက်ဥပုံနေအလှရှင်များဒီနေ့အာယုံဆုံးအလှရှင်ကဥကျော်သိန်းဒေါ်တန်းကျွယ်မိသားစုကအာယုံဆုံးဆက်ကလှူဒန်းရဲ့နေဆုံးအလှရှင်များကတော့ဖြင့်မောင်အောင်စိုးရဲ့မွေးနေ့ခိတ္တဂျပန်မှာအလုပ်လုပ်နေတဲ့မအောင်စိုးရဲ့မွေးနေ့ကိုကြောင်းပြီးပြီးတော့ဥဆိုင်တော်အုပ်ကျင်မိသားစုများက နေဆုံးဆက်ကလှူဒါန်းတယ်ဖြောရည်လှူရှင်ကဒေါ်လှသန်းမိသားစုရလှူရှင်ကံနဲ့ဆက်စားပြီးတော့နည်းနည်းတရားဟောပြီးမယ်ဘုလိုပိသားတို့ကံတရားဆိုတာအလုတ်ပါပဲကံဆိုတာအလုတ် အလုတ်ကောင်းရင်ကံကောင်းသည် အလုတ်မကောင်းရင်ကံမကောင်းကမ္မဆိုတာဘာလို့ကံလို့ဒီလိုပြန်လိုက်တယ်ကမ္မဆိုတာဘာလို့ကံလို့ဒီလိုပြန်တယ်ကံဆိုတာအလုတ်ပါပဲအလုတ်ကောင်းရင်ကံကောင်းသည်အလုတ်မကောင်းရင်ကံမကောင်းမိမိပြုသောကံသည်မိမိအတွက်ဖြစ်သည်ယံကိစိဒုက္ခံသံဘောတိသဗ္ဗံအာရမ္ပပစ္စယ အာရဘာဏနိရောဓေနနတ္တိဒုက္ခသသံဘောယံကိစီအလုံးစုံကုန်သောဒုက္ခံဆင်းရဲခြင်းတရားအပေါင်းသည်သံဘောတိဖြစ်ရ၏သဗ္ဗအလုံးစုံသောဒုက္ခံဆင်းရဲခြင်းတရားအပေါင်းသည်အာရမ္ဗပစ္စယကံဟူသောအကြောင်းကြောင့်သံဘောတိဖြစ်ရ၏အာရဘာဏကံတရားတို့ဤနိရောဓေနအကျွင့်မဲ့ချုပ်ခြင်းကြောင့်ဒုက္ခသာဆင်းရဲဒုက္ခဤသံဘောဖြစ်ခြင်းသည်နတ္တိမရှိတော့သည် ဒုက္ခဆိုတာအလုံးပြကြတယ်ကိုယ်ဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒုက္ခအမျိုးမျိုးဒုက္ခမရှိဘူးဆိုတာမရှိဘူးဒုက္ခမရှိဘူးဆိုတာမရှိဒီဒုက္ခသည်ဘာကိုအကြောင်းခံ၍ဖြစ်လာသနည်းမိကွန်းရှိတော့ယံကိဉ္စီဒုက္ခသံဘောတိသမ္မာအာရမ္ဗဖြစ်เสียကံကြောင့်ဖြစ်သည်တဲ့ဘုရားပိဋကကံကြောင့်ဖြစ်သည် ဒုက္ခဆိုတာကံကြောင့်ဖြစ်လာတယ်ကံကြောင့်ဒုက္ခဖြစ်တယ်ဆိုရင်ကံမရှိရင်ဒုက္ခမရှိတော့ဘူးပေါ့အာရမ္ဘာဏနိရောဓေနကံကုန်ခြင်းကြောင့်နတ္တိဒုက္ခသသံဘောဒုက္ခလည်းကုန်ပြီတဲ့ဒုက္ခဆိုတာကံကြောင့်ဖြစ်သည်ကံကြောင့်ဖြစ်သောဒုက္ခတရားကံကုန်ရင်ဒုက္ခကုန်သွားပြီ ကံကုန်ရင်ဒုက္ခကုန်သွားပြီကံမကုန်သေးဘူးဆိုရင်ဒုက္ခတွေထပ်ထပ်ဖြစ်ရမယ်လွန်ခဲ့တဲ့ဘဝပေါင်းများစွာကဘာနဲ့ချီပြီးတော့ဘဝအစဖြစ်လာကြတဲ့ကနေပြီးတော့တတ္တဝါတွေမှာကုသိုလ်ကံလို့ခေါ်တဲ့ကောင်းတဲ့ကံတွေကောင်းတဲ့အလုပ်တွေအကုသိုလ်ကံလို့ခေါ်တဲ့မကောင်းတဲ့ကံတွေမကောင်းတဲ့အလုပ်တွေဟာတွဲပြီးတော့ပါလာတာပါပဲ ဒီနေ့လက်ရှိပြစ္ဆုတ်ပံကာလမှာမိမိမှာကောင်းကံမကောင်းကံနှစ်ခုဖြစ်နေသလိုရှေ့အတိတ်ဘဝတွေကလည်းပဲဒီလိုကောင်းကံမကောင်းကံဆိုတာဖြစ်ခဲ့ပြီးပြီဆိုတာယုံကြည်ရတယ်နားလည်ရတယ်ဒီဘဝမှာဒုက္ခမကုန်သေးဘူးကံမကုန်သေးဘူးနောက်ထပ်ဘဝအသစ်ဆက်ပြီးတော့သွားရအောင်မယ်ဆိုရင်ကောင်းကံမကောင်းကံဟာနောက်ဘဝမှာဒုက္ခပြီးတော့ဖြစ်ရလဲအောင်မယ် ဒီပိဿုပံဘဝလုံးထားတဲ့ကောင်းကံမကောင်းကံကြောင့်အနုအနာဂတ်ဘဝမှာဘဝအသစ်ဖြစ်မယ်အဲ့ဒီဘဝအသစ်ဖြစ်တဲ့အခါမှာလည်းပဲကောင်းကံမကောင်းကံနှစ်ခုတို့မှပြန်ဖြစ်ရလို့ပြန်ထားပြီးဖြစ်ရလို့မယ်ကောင်းကံဆိုတာကောင်းတဲ့အသိဉာဏ်ပညာကြောင့်ဖြစ်လာတာ မကောင်းကံဆိုတာမကောင်းတဲ့အသိကြောင့်ဖြစ်ပေါ်လာတာကောင်းတဲ့အသိစိတ်ကြောင့်ကောင်းတဲ့ကံဖြစ်တယ်မကောင်းတဲ့အသိစိတ်ကြောင့်မကောင်းတဲ့ကံဖြစ်တယ် ဒါပဲအဖြစ်ပဲဒါကြောင့်မို့ဒုက္ခဆိုတာဘာကြောင့်ဖြစ်ပါသလဲကံကြောင့်ဖြစ်ပြီတဲ့ဒုက္ခကံကြောင့်ဖြစ်ပြီးကိုအိုရခြင်းဒုက္ခအနာရခြင်းဒုက္ခအသေးရခြင်းဒုက္ခစောင့်နေရတဲ့ရှားဖွေရတဲ့ဒုက္ခသာသမီကဖျားတဲ့ဒုက္ခချမ်းသာကနည်းနည်းလေးပဲဒုက္ခကအဖြစ်များတယ်ဒါကြောင့်ကိုဖျားစားသူတော်ကောင်းတွေကဒုက္ခလွတ်တဲ့ဒုက္ခကုန်တဲ့ကံတွေကိုထပ်ထပ်ပြုပြီးတော့နိဗ္ဗာန်ကိုဝင်တော်မူကြသည် ဒါကြောင့်မိမိတို့ပြုတဲ့ကံဟာဒုက္ခကိုဖြစ်စေတတ်တဲ့ကံမဟုတ်ဘဲနဲ့ဒုက္ခချုပ်တဲ့ကံကို ပြုမှဒုက္ခချုပ်မယ်ဘုရားပိသဒုက္ခချုပ်တဲ့ကံဆိုတာဟာဒါနကုသိုလ်ကံသီလကုသိုလ်ကံဘာဝနာကုသိုလ်ကံသာသနာရေးနဲ့စပြီးလုပ်ရတဲ့ကုသိုလ်ကံကောင်းတဲ့ကံအမျိုးမျိုးဟာဒုက္ခချုပ်တဲ့ကံဒီကံမှလည်းပဲဒုက္ခချုပ်တဲ့ကံဆိုတာနားလည်ထားပြီးညတော့လည်းပဲဒီကံကြောင့်ပဲ ဒုက္ခထပ်ပေးတယ်မလားဒါကြောင့်ကံကကုသိုလ်ကံကိုနှစ်မျိုးကိုယ်ထွက်လာတယ်ဝတ္တနေတိတကံဝိဝတ္တနေတိတကံနှစ်မျိုးထွက်လာတယ်ဝတ္တနေတိတကံဆိုတာကိုယ်လုပ်တဲ့ကုသိုလ်ကောင်းမှုကံပြုတဲ့အခါမှာဤကုသိုလ်ကံကြောင့်ဖြစ်လျက်ဘဝမှာ ချမ်းသာတဲ့ဘဝမျိုးဖြစ်ရပါလို့ဤလူချမ်းသာနတ်ချမ်းသာအဲ့ဒီချမ်းသာတွေပေါ့အဲ့ဒါလို့ချမ်းသာကိုတောင့်တပြီးပြုတဲ့ကုသိုလ်ကံမျိုးကို ဝတ္တနိတိတကံခေါ်တယ်တန်တရားထဲမှာကျင်လေကြောင်းဖြစ်တဲ့ကံတန်တရားထဲမှာဘဝထထဖြစ်ကြောင်းဖြစ်တဲ့ကံဖြစ်လို့သူကဝတ္တနိတိတကံလို့ခေါ်တယ်ဝတ်ပြန်လေရတယ်တပတ်ကြော့တပတ်ကြော့ပြန်ပြန်လေရတယ်တန်တရားထဲမှာထထဖြစ်ဖြစ်တဲ့ခံကြတော့လည်းပဲအိုနာသေးအိုနာသေးဘဝတိုင်းမှာသွားတွေ့ရတယ်ဖြစ်တဲ့ဘဝမှာတော့ချမ်းသာတဲ့ဘဝမှာတော့လူနတ်ဖြစ်ရတယ်ဒါမှလည်းပဲအိုနာသေးဆိုတဲ့ဒုက္ခကတွေ့ကြုံရတယ်အခြားခြားဒုက္ခတွေလည်းအများကြီးပါပဲ အဲဒါကြောင့်မို့ကိုပြုတဲ့ကုသကံတွေမှာအိုနာသေးဖြစ်စေတတ်တဲ့ဘဝဒုက္ခကိုဖြစ်စေတတ်တဲ့ဝတ္တနေတိတကံကိုမပြုရဘူးပယ်ရမယ်ဝိဝတ္တကံပြုရမယ်ဝိဝတ္တကံကံဆိုတာဟာဝုမလောကြောင့်ကံနိဗ္ဗာန်ကိုဥတည်၍ပြုတဲ့ကံကိုဝိဝတ္တနေတိတကံလို့ခေါ်တဲ့ဒီဒါနာကုသိုလ်ကံကြောင့်ဤသီလကုသိုလ်ကံကြောင့်ဤဘောနာကုသိုလ်ကံကြောင့်ဝုတ်ကင်းတဲ့နိဗ္ဗာန်ကိုရရပါလို့ဤ လို့နိဗ္ဗာန်ကိုဆွတ်တောင်းနေတွေ့တဲ့ကံကိုဝိဝတ္တနေတိတကံဝကိန်းတဲ့ကံအဲ့ဒီဝကိန်းတဲ့ကံကိုပြုမှဒုက္ခကကင်းမယ်ဝတ္တနိတိတဝုံကိုဖြစ်စေတတ်တဲ့ကံကိုထပ်ထပ်တွေ့လို့ပြင်ဘဝထမှာတန်တရားမထမ်းမှာကြံပြန်ပြီးတော့တပါးပြီးတပါးတပါးတပါးတပါးပြန်လဲရလေဦးမယ်တဲ့ဒါကြောင့်မို့ဒုက္ခဆိုတော့ဘာကြောင့်ဖြစ်ပါသလဲလို့အကြောင်းရှာတော့မိမိပြုထားတဲ့ကံပဲခုနပြေးသား ဟိုးအတိတ်ဘဝကပြုထားတဲ့ကံတွေကိုကအများကြီးဒီကံတွေကိုတော့မှသုံးလို့မကုန်သေးဘူးအကျိုးပွင့်လို့မကုန်သေးဘူးဒါပေမဲ့ပြစ္ဆုတ်ပံဘဝမှာလုပ်ထားတဲ့ကံတွေကလည်းပဲဒုနဲ့တွေမရိပ်တွဲနိုင်ဘူးမရိပ်တွဲနိုင်ဘူးဒီကံတွေကလည်းပဲကျုပ်ပိတ်မဲ့ဘဝတွေအများကြီးပဲတဘွားပြီးတဘွားတဘွားပြီးတဘွားကျုပ်ပိတ်မဲ့ကံအများကြီးပါလက်ရှိပြစ္ဆုတ်ပံဘဝမှာကြည့်ကောင်းကံမကောင်းကံနှစ်ခုဘယ်သူဘယ်လိုအလှဲ့အကျိတ်တို့ကျုပ်ပိတ်နေတယ်လဲတို့ရဲ့ပဝန်းကျင်မှာ ဘယ်လိုကံတွေကတို့ဖန်တီးနေသလဲလို့ကြည့်ရတယ်။ကောင်းတဲ့ကံတွေကတို့ကိုဖန်တီးနေသလားမကောင်းတဲ့ကံတို့ကိုဖန်တီးနေသလားလို့ဒါလိမ့်လာရတယ်။မိမိရဲ့စိတ်ကိုလည်းပဲမိမိပြန်လိမ့်လာရတယ်။မိမိရဲ့မိသားစုကိုလည်းပဲမိမိလိမ့်လာရတယ်။မိမိရဲ့အိမ်ပေါင်းကျင်မှာကိုလည်းမိမိလိမ့်လာရတယ်။မိမိရဲ့ငွေချင်းမိတ်ဆွေသင်္ကာပေါင်းကျင်ကိုလည်းလိမ့်လာရတယ်။ဒီပေါင်းကျင်ကငါးကိုကောင်းကံမကောင်းကံနှစ်ခုဘယ်ကံကိုတွန်းပို့နေသလဲလို့ကိုလိမ့်လာရတယ်။အဲ့ဒါ ကောင်းတဲ့ကံဘက်ကိုတွန်းပို့တဲ့ပေါင်းဝကြီးမှာနေထိုင်ရင်ကောင်းတဲ့ကံတွေအဖြစ်များတယ်မကောင်းတဲ့ကံဘက်ကိုတွန်းပို့နေတဲ့ပေါင်းဝကြီးနဲ့နေနေရရင်မကောင်းတဲ့ကံဘက်ကိုလဲသွားတတ်တယ်ရောက်သွားတတ်တယ်အထူးသိထားရတယ်အထူးတတိတတိကြီးစွာထားရတယ်တကံပြတဲ့ပုဂ္ဂိုလ်တွေကသိထားရတယ်ကိုနေတဲ့နေရာပေါင်းခြင်းသူသိထားရတယ်ပြီးတော့ဒုက္ခဆိုတာဟာကံကြောင့်ဖြစ်တယ်ဆိုတော့ ဒုက္ခကိုဖြစ်စေထားတဲ့ကံကိုမလုံးနဲ့မလုံးရင်ဒုက္ခမဖြစ်ဘူးပေါ့ဒုက္ခလွတ်တဲ့ကံကိုလုံးဒုက္ခလွတ်တဲ့ကံဆိုတာကုတုကံပဲအခုဒီကနေ့ဥပ္ပိုလ်တရေသီလဆန့်ကျင်တာဟာဒုက္ခဖြစ်တဲ့ကံလားဒုက္ခလွတ်တဲ့ကံလားဒုက္ခလွတ်တဲ့ကံပဲနော်ဒုက္ခလွတ်တဲ့ကံဒုက္ခလွတ်တဲ့ကံမှလည်းပြီးရတယ်ပြီးပြီးတော့လုံးတော့ကြုံများတာပေါ့ဒါကြောင့်တတ္တဝါတွေကိုကိုပြုတဲ့ကံကကိုအကျိုးပေးတာပါပဲ ဒီကံလည်းအမျိုးမျိုးလက်တလောပြစ္ဆုပမကျုပ်ပေးတဲ့ကံနောက်ဘဝတွေမှာကျုပ်ပေးတဲ့ကံမျိုးမျိုးရှိတဲ့ဒီကံတွေကဒီကံမျိုးမျိုးရှိတဲ့နဲ့ကထုဆတဲ့ကံလေးတကူဘုန်းကြီးပြောပြမယ်မြတ်စွာဘုရားရှင်သဝတိပိစီတုံအကြောင်းတော်မှာသတင်းသုံးတော်မူတဲ့အခါဩဇနီပီမှာစန္ဒပိဿဒမင်းဆိုတာရှိတယ်စန္ဒပိဿဒမင်းကဌိနဥချုပ်ဘယင်ပေါ့ တနေ့သောအခါမှာစန္ဒပစ္ဆတမင်းကအမတ်ချုပ်ကြီးဖြစ်တဲ့မဟာကိစ္ဆယနာမန့်ကြီးခေါ်ပြီးတော့သောတိပိဇေတံဝကျောင်းကိုသွားပြီးတော့မြတ်စွာဘုရားကိုသွားပြီးတော့ပိဋိမြတ်စွာဘုရားရှင်ကိုပြေ့ပြီးတော့နန္တော်မှာဘုရားကိုဆုံးကတရားနာရင်တဲ့ဆိုပြီးတော့မဟာကိစ္ဆယနာအမတ်ဟုရှိတဲ့နောက်လိုက်မှ6ဦးနဲ့ မာကိစ္ဆယနာအမှန်မှုရှိတဲ့မတ်9ဦးတာဝတိပီကိုမြတ်စွာဘုရားရှင်ကိုပဲဖို့လာကြတာဝတိပီရောက်တဲ့ခါကျတော့ဇေတဝန်ကြောက်ရောက်တဲ့ခါကျမြတ်စွာဘုရားရှင်ကပရိသတ်ကိုတရားဟောနေတဲ့အခါနဲ့သွားတွေးကြုံရတဲ့အတွက်ကြောင့်မို့မာကိစ္ဆယနာအမှန်အခုရှိတဲ့အမှန်ကြီး9ဦးတို့ဟာပရိသတ်ရဲ့အစွန်ဖျက်ကြတဲ့နေရာမှာယုတ်သေးစွာတရားကိုနာယူနေကြတာယုတ်သေးစွာတရားကိုနာယူနေရင်းနဲ့ပဲ ပါရမီထူးကံကအလွန်ကြီးမားတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့မြတ်စွာဘုရားရှင်ရဲ့တရားကို နာရင်းရဲ့မဲလေးပါဖို့လေးပါနိဗ္ဗာန်တရားကိုမျက်မှောက်ပြုတော်မူသွားရဲ့ဒါလူဘဝနဲ့လူဘကြောင့်နဲ့လူဘကြောင့်နဲ့ယဟန္တာဖြစ်တော်မူတဲ့အပြင်ဇံအပင်ကြီးတကူပါပါသွားရသွားသေးတယ်သူ ဒါမက္ကကမ္မနာဇံလို့ခေါ်တယ်အရိယမဉ္ဇဉ်ဘုံဉဏ်လည်းရသွားယဟန်ဒါလည်းဖြစ်တော်မူရော့လောကီဇံအပင်ငယ်လည်းအကုန်လုံးရသွားတာရှေ့ကပါရမီထုကသူကပါတာ哦အဲ့တော့မြတ်စွာဘုရားရှင်တရားပွဲပြီးလို့ပရိသတ်ဆဲသွားတဲ့ခါကြတော့မြတ်စွာဘုရားရှင်ကိုသွားပြီးတော့ရှောက်မြတ်စွာဘုရားဥဇိနိတိရှင်စန္ဒပိဿတဘုရင်ကဖျားမှုရှိသော တန်ဃာတော်များကိုသူ့နိုင်ငံသို့ပြစ်ခိုက်ပါတယ်ဗျာအလှကုသို့ပြုကျင်ပါတယ်ဗျာတရားလည်းနိုင်ပါတယ်ဒါရမို့မြတ်စွာဘုရားစန္ဒပိဿဒါမင်းကြီးရှိရာဥဇနီပြည်ကိုကြွားတော်မူပါဗျာလို့သွားလျှောက်တဲ့ခါကျမြတ်စွာဘုရားရှင်ကစစ်သားမာကိစ္ဆယနာငါဖះလိုက်เสียမလို့တော့ဘူးသင်တို့ကိုယ်တိုင်သွားပြီးတော့သာသနာပြုနိုင်ပြီသူတို့ကယဟန္တာဖြစ်တော်မူလို့ယဟန္တာခုနှစ်ပါးဖြစ်သွားပြီအဲ့မှာမာကိစ္ဆနာဖို့ရှိတော့ ယဟန္တာဖြစ်နေတဲ့လူဝတ်ကြောင့်ခုနှစ်ဦးဟာရှေးဘဝကသဘိတ်ပင်ကစတဲ့သာသနာတော်အသုံးဆောင်ယဟန်အသုံးဆောင်ပရိခယပစ္စည်းလှူဒန်းခဲ့မှုတဲ့အတိတ်ကုသိုလ်ကပါလို့အိဟိဘိက္ခုခေါ်တော်မူလိုက်တဲ့အခါမှာအဲ့ဒီအမတ်ခုနှစ်ဦးဟာယဟန်ဖြစ်သွားတယ်ဂရုံတုံပြီးသားသင်္ကန်းဝတ်ပြီးသားသဘိတ်လွယ်ပြီးသားဖြစ်သွားတယ်ဒါကံရဲ့ထုချချက်ယုံတန်းစကားမဟုတ်ဘူးဒါကံရဲ့ထုချချက်ရှေးဘဝက သင်္ကန်းစာသောပရိခယာတုခဲဖူးတဲ့ကုတုကံပါသူပုဂ္ဂိုလ်များအဲ့ဒီဘိက္ခုလို့ခေါ်တယ်။ကရုံတုံပြီးတာသင်္ကန်းပရိခယာဝုတ်ပြီးတတ်ခဲ့သွားတယ်။အဝါ60ရာသောမထေခဲ့သို့အလွန်ကြီးညိုွယ်ရှိသွားတယ်။ယဟန္တာကြီးတွေဖြစ်သွားတာနော်။လူဘဝနဲ့လူကံယဟန္တာဖြစ်သွားတာ။အဲ့တော့မြတ်စွာဘုရားရှင်ကမဟာကိစ္ဆယနာခြေသမဟာကိစ္ဆယနာငါဖះကြွားဖို့မလိုတော့ဘူး။သင်တို့ကိုယ်တိုင်သွားပြီးတော့သင်တို့ဘင်းကိုတရားဟောနိုင်ပြီ တော့ပရိသပိတဗတ္တယဟန္တာဆိုတော့ပိဋကသုံးပုံလည်းအလိုလိုရပြီးသွားဖြစ်သွားတယ်။ရှေးရှေးဘဝကဒီပိဋကစာပေတွေကိုသင်ကြားကပ်ဖို့တဲ့ကုသကံတွေသူတို့ပါလာကိုဘဝပေါင်းများစွာကဒီကံတွေပါလာတာကိုမိမိကိုယ်တိုင်ပရိယတိသာသကိုသင်သူတို့ဘာကိုတစ်ဆက်ချပေးပုတ်ပေးသင်ပေးပฏิပတ်တိတရားကိုကိုယ်တိုင်အထောလို့သူတို့ဘာကိုလည်းတစ်ဆက်ဟောပြောအဲ့ဒီပရိယတိပฏิပတ်တိကုသိုလ်တွေပါလာတဲ့ပါရမတိရှိတဲ့ပုဂ္ဂိုလ်တွေများဖះနဲ့တွေ့တဲ့ခါကျတော့ပရိသပိတပတ္တယဟန္တာယဟန္တာလည်းဖြစ်ရော ပိဋကသုံးပုံလည်းအလိုလိုရပ်ပိဋကဖြစ်သွားတယ်ခွန်းတို့ပိသာကံထုချပုံဘုသူပိဋကတဲ့ကံပါလေအေးမင်းပြုတဲ့ကံပဲဘုသူ့အကျိုးပေးပါလေအဲအထူးကကိုယ့်ကိုကျိုးပေးတယ်နော်တန်ညာကံဆိုတာအလုပ်ပဲအလုပ်ကောင်းရင်ကံကောင်းတယ်အလုပ်မကောင်းရင်ကံမကောင်းကိုယ်လုပ်တဲ့ကံကိုယ့်ကျိုးပေးတာပါပဲအဲတော့မာကိစ္ဆယနာမှုရှိယဟန္တာကြီး9ပါးမြတ်စွာဘုရားကမကြွားတဲ့အတွက်ကြောင့်သူတို့ကိုယ်တိုင်ပြန်ပြီးတော့ဥဇဏိပြည်ကို ကြွလာတဲ့အခါမှာဇံပင်ရတဲ့ပုံကိုယ်တွေဖြစ်တဲ့အတွက်ကြောင့်မို့ကောင်းကင်ကနေပြီးတော့ဇံနဲ့ကြွဇံနဲ့ကြွသွားတဲ့အခါကျတော့လမ်းကြားတနေရာမှာဆင်းတယ်ကောင်းကင်ဘဝသက်ဆင်းပြီးတော့တေလပန္နလိနေကုံရွာအဲ့ဒီရွာမှာသက်ဆင်းပြီးတော့ကောင်းကင်ဘဝသက်ဆင်းဆုံးခံဝင်တာရဟန္တာခုနှစ်ပါးတေလပန္နလိနေကုံရွာတဲ့ဆုံးခံကြွဟိုအိမ်မှာဆွန်ရဒီအိမ်မှာဆွန်ရအိမ်ရတဲ့အခါကျတော့ ဆွန့်လိုက်ရတဲ့ခါကျမြို့သမီးတူကအိမ်ဘဝဆင်းလာပြီးတော့ရှင်ဘုရားဒီလိုအိမ်ကြွားတော်မှာဘုရားဒီလိုဆွန့်လှူဘုရားစေအယဟခုနှစ်ပါးကိုသူယဟန်တာမှသူမသိပါဘူးယဟန်ခုနှစ်ပါးအိမ်ပေါ်ပိတ်အိမ်ပေါ်ပိတ်အိမ်ပေါ်မှာထားသူကဆင်းရဲတယ်အရင်ကချမ်းသာပြီးတော့မိဖများလည်းပဲကွယ်လွန်သွားပြီးတော့ဆင်းရဲတော့သူ့ရဲ့အထိတ်တော့အိမ်မှာနေရတယ် ငငယ်ကသူ့ကိုထိမ့်တဲ့အထိမ့်တော်အိမ်မှာသွားနေရတယ်ဆင်းရဲသွားတော့ကံတရားဆိုတာနော်အရင်ကဂရေနဲ့ကြည်ချမ်းသာတဲ့မြသမီးခုတော့အကြောင်းမလားမိဘကွယ်လွန်သွားတဲ့ဆင်းရဲသွားအထိမ့်တော်အိမ်မှာသွားပြီးတော့နေနေတော့သူ့မှာဘာမှမရှိဘူးသူကစပိန်အမတန်ကောင်းတဲ့မြသမီးသူ့ကိုတရွာတဲ့နေတထေသမီးတို့ကသူ့စပိန်လာလာဝယ်တော့တယ်စပိန်နောက်ဆုံးမှသူကတထောင်တိစပိန်လာဝယ်တော့တော့သူကမရောက်ဘူး ဒီကနေ့ကျသူ့မောက်ကပစ္စံလည်းဘာမှမရှိဘူးဆိုတော့သူ့ဆံပင်ကိုဖြတ်ပြီးတော့သူ့အထိန်တော်ကိုသူ့ဆံပင်ဖြတ်ခိုင်းအရင်ကသူ့မှာဆံပင်လာပြီးတော့ဝယ်တောင်းနေတဲ့အထေသမီးထံသွားပြီးတော့ရောက်ခိုင်းတယ်အရင်တော့တထောင်ပေးတာကိုတထောင်ပေးတော့ကိုကဖြတ်ပြီးတော့သွားရောက်တဲ့ခါကျတော့ပစ္စံရှစ်ကြပဲပေးတယ်ဘုရားပြသဘယ်လောက်ပေးတယ်ရှစ်ကြပစ္စံရှစ်ကြပဲပေးတယ်အရင်ကဘယ်လောက်ပေးတယ်တထောင် ဟောရှစ်ကြခုနကလည်းပြောလို့သားတယ်မာကိစ္ဆယနာဟုယဟန္တာရှစ်ပါးပေါ့မာကိစ္ဆယအမှတ်၆ရတဲ့ပါသူနောက်လာက9ပါး9ဥဆိုတော့မှရှစ်ပါးပေါ့ယဟန္တာရှစ်ပါးပြောပါလို့ဒါကြောင့်ရှစ်ကြပဲပေးတယ်ရှစ်ကြအဲ့ဒီရှစ်ကြကိုယူပြီးတော့ဈေးထက်မှာသွားပြီးတော့စားစရာတောက်စရာတွေသွားပြီးဆွန့်ချက်ဘုန်းကြီးတွေကတော့ဘုန်းရှစ်ပါတော့ပြအဲ့အိမ်ပေါ်ထိုင်းနေတာပေါ့ဆွန့်ချက်တာကိုစောင့်နေရတာပေါ့သူတို့ပြောကြပါဆိုဆွန့်ချက်လို့ပြီးတဲ့ခါကျတော့ယဟန္တာရှစ်ပါးဆွန့်ကတ် ဆွန့်ကန်ပြီးတဲ့ခါကျတော့တပိတ်ထိုက်ဆွန့်ထက်ဆွန့်ထက်ပြီးတော့သူတို့အိမ်မှာဆွန့်မစားဘူးသူကတကုတ်ရှိတဲ့ပုဂ္ဂိုလ်ဆိုတော့အိမ်ဆွန့်စားဘူးဆွန့်ချက်ဆွန့်လူပြီးတဲ့ခါကျတော့အဲ့ဒီတီလာတီလာမန်တဲ့နေကုန်းရွာသူတထေသမီးဆင်းရဲတဲ့မြို့သမီးရယ်အင်မတန်ကြည်ညိုတဲ့သရတရားနဲ့ဆုံးကပြီးတော့ရှိခိုးလိုက်တာလေတူလန့်လိုက်တာလေ အဲ့ဒီဆပင်ဟာအလိုအလျောက်ငโกအတိုင်းကံခင်းသွားတယ်ဘုန်းကြီးပြဆပင်ဟာငโกအတိုင်းကံခင်းသွားတယ်ဆပင်အတူမဟုတ်ဘူးခုခဲလို့အတူမဟုတ်ဘူးနော်အလိုအလိုလိုဆမင်းဖြစ်သွားတယ်သူဆပင်ဖြားပြီးတူသွားတယ်မလားသူရဲရဲရောတူတယ်မလားရဲရဲတူတယ်ဒါကိုပြုတဲ့ကံကကိုထူဆန်းအကျုပ်ပြတဲ့သဘောပါပဲအဲ့ဒါယဟန္တာရှိပါကိုဆပင်ဖြတ်ပြီးတော့ရောက်လို့ရတဲ့မွေးနဲ့ဆွန့်ဖြတ်ပြီးတော့လှူကတ်သရတရား ကြည်ညိုသရာတရားပြင်းပြစွာနဲ့ဆွန့်ကလှူဒန်းရှိခွလိုက်တာချက်ချင်းပဲဥတုံးကြီးလဲချပြီးတော့စပင်လဲအလိုလျောက်ပုတ်ပြီးသွားဖြစ်သွားတယ်အယဟန္တာရှိပါလဲပဲဆွန့်လှူခံပြီးတော့တခါပြန်ပြီးတော့ဇန်အပင်ကြီးတကိုးနဲ့ကြွလိုက်ဥဇနီပြည်ကိုကြွပြီးတော့စန္ဒပိစောတမင်းရဲ့မင်းဥယျင်ထဲမှာသူဆုံးဖုတ်ပြကြလာမြို့ထဲမှာကြွားဖို့ယဟန်နဲ့ယဟန်နဲ့ဆိုတော့ယဟန်တာဆိုတော့ သန္တာပိဿတမင်းရဲ့မိဥယျာဉ်ထဲမှာသွားပြီးဆုံးဖုံးပေးကြဆုံးဖုံးပေးပြီးတဲ့ခါကျတော့ဥယျာဉ်ဇောက်ကိုရှင်ဘိသာခေါ်လိုက်တယ်မဟာကိစ္ဆယနာအမတ်အမှုရှိသောယဟန္တာယဟန်၈ပါးသေမင်းကြီးရဲ့ဥယျာဉ်ထဲကိုရောက်နေတယ်ဆိုတဲ့အကြောင်းသူကအကြောင်းကြားခိုင်းတော့ဘယင်ကချစ်ချင်းလိုက်လာတယ်ဥယျာဉ်ထဲကိုသွားတော့လူဘောကြံပေါ့ပြန်လာတော့ယဟန်ဝန်နဲ့ယဟန်ဒါကြီးဖြစ်ရင် ရှင်ဘုရားများရှင်ဘုရားများဒီနေ့ဆုံးဘယ်မှာဖုတ်ပြတော်မူပါသလဲဘုရားလို့ကြောက်တော့ခုနအကြောင်းပြောပြတယ်တေလပန္နလိနိဂုံရွာသူဆင်းရဲမကလေးစပိန်ကို ဖြတ်ရောင်းလို့ရတဲ့ငွေရှစ်ကျပ်ငွေရှစ်ကျပ်နဲ့ဖွန့်ချက်ပြီးတော့သူလှူလိုက်တဲ့ဆုံးကိုလှူခံပြီးတော့အသင်မင်းကြီးရဲ့ဥယျာဉ်တော်မှာဒီကနေ့ဆုံးဖုံးပေးတဲ့အကြောင်းယဟန္တာများကပြောပြတော့ရှင်ဘုရင်ကဩတေသရတရားထုခဲ့တဲ့အမှုသမီးပဲ တရတရာတရားထုတ်ခဲ့တဲ့မျိုးသမီးသာသနာတော်အလွန်ကြည်ညိုတဲ့မျိုးသမီးပဲဒီမျိုးသမီးမျိုးကိုမိဖုရားပြောက်ရရင်သာသနာတော်အတွက်အကျိုးများလိမ့်မယ်ငါလည်းစိတ်ချမ်းသာလိမ့်မယ်ဘယင်ကအဲ့ဒီစိတ်ဆုံးဖြတ်ပြီးတာနဲ့ချင်းချင်းပဲဩဇနီပြည်ကနေပြီးတော့အမတ်တွေကိုလှော့ပြီးတော့တေလပသိနိကုံရွာသူဘယ်နေရာမှာဘယ်ရောက်ွက်ဘယ်လမ်းမှာနေတဲ့ဒီအမျိုးသမီးကိုတခါတည်းဝေါ်ရင်နေနဲ့ဆင်းရင်တခါခေါက်လိုက်ပြီးတော့သွားပြီးတော့ကျူဆူခိုင်းနန်းတကူခစ်ခစ်ခေါ်ခိုင်းမိဖုရားခတ်လိုက်တာဆင်းရဲနေတဲ့မြို့သမီးဘာဖြစ်သွားရော သူဆင်းရဲသေးရဲ့လားကံအကျိုးမပေးဘူးလားအေးဒါကြာဖို့လို့တက္ကမကြီးတွေကိုကိုဆာမင်းဖြိုက်ပြီးလိုက်သွားမလှူနဲ့နော်သူနဲ့တူတာမျိုးမဟုတ်ဘူးနော်ပြန်ပေါက်လာဖို့ရှားရတယ်ခုခေတ်မှာတော့အတူတွေကတော့ပေါ်လာပေါ့အဲ့တော့တရားတရားအသိဉာဏ်ဆိုတာတရားဆိုတာဉာဏ်နဲ့မွန်းမှန်မှအကျိုးများတယ်ဘုံပိဿတရားတရားတသက်နဲ့အကျိုးမများဘူးတရားတရားတသက်ဆိုရှင်မကြည်ညိုသေးတဲ့နေရာမှာသွားပြီးတော့ကြည်ညိုတတ်တယ် ဘုဘုကြီးတို့ဘာဘာကြီးတို့မြို့လို့မုတ်စိတ်ဟိုးနဲ့ဘာတွေနဲ့စိုက်ကြီးညိုးလို့လူရတွေအဲ့ဒါဖြစ်တတ်တယ်ဒါတွေကတဒအစင်မဟုတ်ဘူးနော်ညံပါတဲ့တဒအစင်ဆိုတာအကျိုးရှိအကျိုးမရှိသိခင်တတ်တယ်ဟုတ်မဟုတ်မှန်မှန်မှန်စဉ်းစားတတ်တယ်အဲ့ဒါလိုအကျိုးရှိကျိုးမဲ့ဟုတ်မဟုတ်မှန်မှန်မှန်သိသိချာချာတိတိကျကျအကွက်ချပြီးကြီးညိုသူသာလင် ပြုတဲ့ကုသိုလ်သီသန်လင်ထက်မြက်သောအကျိုးကိုပေးတယ်တရားစစ်တရားမှဖြစ်တယ်ဆိုတော့ပိဿဒီမြို့သမီးကသူရွတ်ချက်တာမှန်တယ်မဟုတ်လားရွတ်ချက်တာမှန်တယ်ရွတ်ချက်တာမှန်တယ်နော်မှန်တယ်ဒါသိရကြည့်တယ်အဲ့တော့တေလမသိနေကုန်းရွာသူဒီကနေ့ဘာဖြစ်သွားပြီလဲသာနာပိဿတာမိမိဖျားကြီးဖြစ်သွားချမ်းသာသွားပြီကြည့်ဘယ်သူပြုတဲ့ကံပါလဲအဲချမ်းသာသွားပြီ ဒါဒိဋ္ဌဓမ္မဝဒနိယကံလို့ခေါ်တယ်ဒါနပြုသူများဒီထားရတယ်အကျုလောကိအကျုကိုမျှော်၍မလုပ်ရရှိရှိသောသူတော်ကောင်းများလုံယုံလုံစင်ကုသိုလ်ဖြစ်တယ်ရှိသူတော်ကောင်းများရဲ့လမ်းစီကိုငါတို့လိုက်ပြီးတော့ကုသိုလ်ပြုတယ်ကုသိုလ်ပြုတယ်ဒီထားရတယ်ဘာအကျိုးညာအကျိုးဘာမှသွားပြီးတော့မရရဘူးနိဗ္ဗာန်မှတပါဘာအကျိုးကိုမှမျှော်ကိုပြီးတော့မလုပ်ရဘူးဒီဒါနာကုသိုလ်ဆိုတာဒီသီလကုသိုလ်ဆိုတာဒီဘောနာကုသိုလ်ဆိုတာရှိသူတော်ကောင်းများ နိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းဖြစ်လို့ဒီကုသိုလ်တွေသူတို့နိဗ္ဗာန်ကိုသွားရတယ်ဒီကုသိုလ်နဲ့နိဗ္ဗာန်ကိုလက်လက်ဝယ်ပြီးတော့သွားရတယ်တို့လည်းပဲရှေ့ကုတော်ကောင်းနေတို့ဒါနာကုသိုလ်နဲ့ဝယ်မယ်ဒါနာကုသိုလ်နဲ့ဝယ်မယ်သီလကုသိုလ်နဲ့ဝယ်မယ်ဘောနာကုသိုလ်နဲ့ဝယ်မယ်ဒီကုသိုလ်ဟာနိဗ္ဗာန်ကိုဝယ်တဲ့တန်ဖိုးရှိတဲ့ယတနာပဲဘုန်းတော်ပိသားကိုယ်ယတနာကိုကိုယ်တန်ဖို့ရှိမှလည်းသိဖို့လိုအပ်တယ်ကိုယ်စောက်တဲ့ဥပ္ပဒရေသီလကိုလည်းပဲတန်ဖို့ကြည်မှန်သိမှ ကိုလှူတဲ့ဒါနကုသိုလ်ကလည်းပဲတန်ဖို့ကြည်မှန်သိမှကိုအထုတ်တဲ့တတိပဋ္ဌံဘောနာတရားလည်းတန်ဖို့ကြည်မှန်သိမှကုသိုလ်ကို ပြုရဲတယ်လှုပ်ရဲကင်ရဲတယ်နောက်မဆုံးဘူးတန်ဖို့ကြည်မှန်မသိရင်ရွတ်ဒီရွတ်တော့နဲ့မိုးလေတဖွာဖွာရွာတာနဲ့အော်ကြောင်ဥပုပ်သွားမယ်ဆိုတာမသွားဖြစ်တော့ဘူးမိုးလေရွာလို့ဟောဘာဖြစ်လို့ညာဖြစ်လို့အဲ့ဒါလိုပဲကိုယ့်ကိုယ်အချိန်တွေနှောင့်ပြီးတော့ဖြစ်သွားတတ်တယ်ဒါကြောင့်မို့တရားနဲ့ပညာ ပူတွဲပြီးသွားမှအကျိုးများတယ်ဆိုတဲ့ကြောင့်လည်းသဘောပေါက်နားလည်ဖို့လိုပါတယ်ဘလောက်ကြီးကျယ်တယ်ကုသကံကျိုးပေးလို့မိဖုရားကြီးဖြစ်စေကံမူအိုနာသေးဆိုတဲ့ဒုက္ခကသူလော့ပါမလားမလော့ဘူးမလော့ဘူးရှင်ဘုရင်ရဲ့မိဖုရားကြီးဆိုတော့သူလည်းဘုရင်တဆူပဲမဟုတ်လားဘုရင်မှာရှိတဲ့ဒုက္ခနဲ့ထပ်တူကမိဖုရားမှာလည်းပဲဒုက္ခထပ်တူရှိတာပဲမဟုတ်လားတန်ရင်ပြည်ရဲ့အကြောင်းပြပြီးတော့ကိုယ်မှလည်းဒုက္ခတွေမရှိပဲဘူးလားအများကြီးပဲအများကြီးပဲနော် များများချမ်းသာရင်များများဆင်းရဲတတ်တယ်ဒုက္ခများတတ်တယ်ဘုသူပိဿဒါကြောင့်မို့များများချမ်းသာရင်များများဒုက္ခဖြစ်တတ်တယ်ဒုက္ခများများရတတ်တယ်ဒါကြောင့်မို့ဒုက္ခဖြစ်တဲ့ကံကိုမပြုဘဲနဲ့ဒုက္ခလွတ်တဲ့ကံကိုပြုမှနိဗ္ဗာန်ကိုရမယ်ဒါကိုသဘောပေါက်နားလည်ဖို့ဒါကြောင့်မို့ဒုက္ခဖြစ်ခြင်းအကြောင်းစီဘာလဲကံတရားယံကိစီဒုက္ခသံဗောဓိသဗ္ဗံအာရပပစ္စယ အာရမ္ပနာနိရောဓေနနာတိဒုက္ခသသံဘောယံကိစီအလုံးစုံကုန်သောဒုက္ခဆင်းရဲခြင်းဒုက္ခတဲ့အပေါင်းသည်သံဘောတိဖြစ်ရ၏သဗ္ဗံလုံးစုံသောဒုက္ခဆင်းရဲခြင်းဒုက္ခတဲ့အပေါင်းသည်အာရမ္ပပစ္စယမိမိပြုတဲ့ကံသောအကြောင်းကြောင့်သံဘောတိဖြစ်ရ၏အာရမ္ပနာကံတရားတို့၏နိရောဓေနအကျွင့်မဲ့ချုပ်ခြင်းကြောင့်ဒုက္ခသာဆင်းရဲဒုက္ခဟူသည်များ၏သံဘောဖြစ်ခြင်းသည်နတ်တိမရှိတော်ပြီဒါကြောင့်မို့ ဒုက္ခဆိုတာကံကြောင့်ဖြစ်တယ်လို့ကိုယ်ဘွားကိုကိုယ်ပြန်စဉ်းစားရှိဘွားတို့ကလည်းပဲဒီဒုက္ခဖြစ်ရကံတွေတို့ပြုလာခဲ့တယ်အခုလည်းပဲဒုက္ခဖြစ်ကြောင့်ကံတွေတို့ထပ်ထပ်ပြုနေတယ်နောက်လည်းပဲဒီဒုက္ခဖြစ်ရကံတွေတို့ပြုမယ်ဆိုရင်တန်တရားတကတို့မလွတ်နိုင်တော့ဘူးဒုက္ခဖြစ်တဲ့ကံရှင်းဒုက္ခမဖြစ်တဲ့ကံဆိုတာရှိသားပဲဆိုပြီးတော့သဘောပေါက်နားလည်ပြီးတော့ပူရခြင်းဒုက္ခနာရခြင်းဒုက္ခသိရခြင်းဒုက္ခစရှိတဲ့ဒုက္ခကင်းတဲ့ ဝိဝတနိတိတကုသိုလ်လို့ခေါ်တဲ့နိဗ္ဗာန်ရောက်ကြောင်းကုသိုလ်ကောင်းမှုတရားတို့ကိုယနေ့ကစရဲ့နိဗ္ဗာန်ရဲ့ကာလတရားကျင့်ကြံပွားများအထောက်နိုင်ကြသဖြင့်ဩနာတိဒုက္ခဘေကကိတအငိဋ္ဌာနိဗ္ဗာန်တရားတို့တရားများကိုလွယ်ကူသောအသိဉာဏ်နဲ့အာလုံးမျက်မှောင်ပြုနိုင်ကြပါစေကုန်သတည်းကဲရေစခါ သူစင်အဲ့လောက်ရတာမဟုတ်ဘူးအာယုံဆုံးသူစင်ရတာကဲလက်ဆုပ်ကြအရှင်ဖယားတပည့်တော်တို့သည်သံဃာဝတ်ဆင်းရဲ့မှလွန်မြောက်၍မိညာဖုန်ညာဖြစ်နိဗ္ဗာန်ကိုလင်းမြစွာမျက်မှောက်ပြုပါရခြင်းအကျိုးငါ၎င်း အကြောင်းဖြစ်သောကုသိုလ်ကံနှင့်အကျိုးဖြစ်သောလူနာနိဗ္ဗာန်သုံးတန်သောချမ်းသာများကို၎င်းတကယ်ရှိ၏ဟုယုံကြည်ပါသည်ဖြစ်၍သာရဏဂုံသီလသုံးပါးနှင့်တကွအင်္ဂါ၈ပါးရှိသော ဥပ္ပိုလ်သီလတော်မြတ်ကိုခံယူဆောင်တည်ကြပြီလျင်ဥကျော်သိဒေါ်သန်းကျွယ်မိသားစုတို့ကရင်နေနံနဲ့အာယုဆုံးကို၎င်းဥဆိုင်ဒေါ်အုပ်ကျင်မိသားစုတို့ကဂျပန်ပြည်သို့ရောက်နေသော သားဖြစ်သူမောင်အောင်စုဤမွေးနေ့မင်္ဂလာကျိုးငါနေဇွန်ကို၎င်းဒေါ်လှသွန်းမိသားစုတို့ကညနေအဖြော်ကြီးကို၎င်းအသိအသိတရားတရားဖြင့်လူဒန်းပူဇော်ပါကုန်၏အရှင်ဘုရားထိုမတပါး မျက်မှောက်၌ရှိသောလူဒန်းဘွယ်ရာပစ္စည်းများကိုလည်းဒီမှန်ထသည့်အတိုင်းအထာကြည်ဖြူပိတ်လူပါကုန်၏ထိုမှတပါဤဝတ္ထုငွေတို့မှဖြစ်ပေါ်လတသောယဟန်တော်တို့အားအာသတိလိုရာရာပစ္စည်းလေးပါးကို တရားကိုပူဇော်သောအဖြစ်ကပ္ပိယကရကထံအနှံ၍တထာကြည်ပြုပြေလူပါကုန်၏ဤသို့ယနေ့အဖို့၌လူရန်ရသောဒါနကုသိုလ်သောက်တည်ရသောသီလကုသိုလ်ပွားများရသောဘာဝနာကုသိုလ် စေတနာကံသည်အံသဝကိလေသာတို့ဤကိုရာကုံချောင်းဖြစ်သောမိညာဖုံညာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤဧကမူကြောင့်ပင်98ဖြာဘေယောဂါတို့မှအခါခသိသိဝိရလျက် ပြောသမျှဆိုသမျှလောကိုင်းသမျှကြံစီသမျှအစစအရာရာတနေ့ထက်တနေ့အောင်မြင်ကြည်ပွားတုတ်တရပါလို့ဤအရှင်ဖရာဤကောင်းမှုကုသိုလ်ဝေစုကိုကျွန်ုပ်တို့ဤကျေးဇူးကြီးမား မိဘဘိုးဘွားဆရာသမားဆွေမျိုးညာတိမိတ်ဆွေသင်္ဃာတို့အားအမြအမြသိဝေပါကုန်၏ကျွန်ုပ်တို့ဤကိုယ်ဆောင်နှံ့အိမ်ဆောင်နှံ့မြို့ဆောင်နှံ့နယ်ဆောင်နှံ့သာသနာတော်ဆောင်နှံ့ဤခတ်ကုန်မြိုင်သာသနာရိပ်သာဆောင်နှံ့ လောကာကိုစောက်ရှောက်သောနတ်တရားမင်းယမမင်းမြမမင်းအစရှိသောနတ်အပေါင်းတို့အားအမြအမြပြည့်ဝပါကုန်၏အထူးအားဖြင့်ဒီကြောင့်တိုင်းတို့ယခုရောက်ရှိနေကြသောလူပရိသတ်အပေါင်း နတ်ပရိသတ်ပေါင်းတို့အားအမျှဘေးဝေပါကုန်၏အမျှဘေးဝေပါကုန်၏အမျှဘေးဝေပါကုန်၏အလုံးသောတတ္တဝါပေါင်းတို့သည်ကျွန်ုပ်တို့ပြုပြုသမျှုသိုလ်ကောင်းမှုဤအဖို့ဘာကကိုကျွန်ုပ်တို့နှင့်အတူသာတူထမ်းမြရရ အုပ်စိမ့်နှဖျားချမ်းသာကြပါစေအာလုံးကြကြပါမြအမြအမြအမြယူတော်မူကြပါဘုရားအာ